ယန္နာသုံးပါးစီကနေတဲ့ဥပဒကရာတရားနဲ့ပြည့်စုံခြင်းအကြောင်းပါဠိတော်ဒါကသာယဥပါဠိတော်ဟောထားတာအဲဆိုဘုရားကြီးဘုံတော်ကိုယ်ကယုံကြည်ရင်တရားတရားနဲ့ပြည့်စုံတယ်အဲဒါကနိဒိယပဲဒါရင်တော့မဟုတ် တရားတရားကုံကိုယုံကြည်ရဆိုရင်တရားကုံနဲ့ယုံကြည်တာပဲသံဃာကုံနဲ့ယုံကြည်တာပဲဘုဒ္ဓမှာတော့ဒီဟိဘိက္ခွေဌာနေဟိပါတော်ပတနောဝိရိတဘောလို့ခေါ်တာဘိက္ခွေယဟန်တို့ဒီသုံးပါးကုံတော်ဌာနေဟိအကြောင်းတို့ဖြင့်ပါတော်တရားရနဲ့ပြည့်စုံသောပတနော ကြည်ညိုသောယုံကြည်သောသူကိုဝိရိဒဘောသိရ၏ကြောင့်သုံးပါဖြင့်ရာဒီယာနဲ့ပြည့်စုံတဲ့သူပဲလို့ဆိုတာသိရတယ်ကတမေဒီဘယ်သုံးပါသောအကြောင်းတို့နှင့်ပြည့်စုံသောသူကိုဆိုလိုသည်မူကားဣဒဘိက္ခွေပုဂ္ဂလောသာသနာကာမော သီလဝန္တနာဒေါသနာကာမောဟောတိသတ္တမံသောတုမိတ်စတိမௌဒ္ဒစာကောဟောတိဘိက္ခဝေယံတို့ဤတဤသာသနာတော်၌ပုဂ္ဂလောပုဂ္ဂိုလ်သည်သီလဝန္တနာသီလနှင့်ပြည့်စုံသောဉာဏ်သူများတို့ဒေါသနာကာမော ဥမြင်ခြင်းကတော့ရှိပြီဟောတိဖြစ်၏ဒီလားနဲ့ပြည်စုံတဲ့ညာတော်များဥမျောဖို့ရအလိုရှိတာလည်းပဲသရာတရားနဲ့ပြည်စုံတယ်လို့သိရခြင်းအကြောင်းတစ်ခုပဲဒါကတော့ဘေးပုဂ္ဂိုလ်ကလည်းသိနိုင်တယ်သောဓမ္မသူတော်တရားကိုသောတုံနာခြင်းကအိစတိအလိုရှိတရားနာခြင်းကလည်းရှိတယ်ဒါလည်းပဲ အဲ့ဒါတရားနဲ့ပြုစုမယ်ဆိုတော့ဒီအကြောင်းပဲဒုက္ကတမနမစ္ဆေနဝန်တို့ချင်းဤဝန်တို့ချင်းဤဟူသောညီကြီးကင်းသောစေတသာစိတ်ဖြင့်အဂါရအိမ်ကိုဣဇာဝတတိသို့အုပ်နေထိုင်၏ မုဒ္ဒစာကောလွတ်လွတ်စွန့်ကြဲမှုပြေကမ်းမှုရှိပြီးဟောဒီပြိဧဒပါဏိဆေးရတော့လက်ရှိပြီးဝါဖြာတော့လက်ရှိပြီးဟောဒီပြိအဲဒီသင်္ဃာ၃ပါးပထမအင်္ဂါကသာသနာကာမော သာသနာကာမောရင်းမိသားနဲ့ပြည်သူနဲ့ပုဂ္ဂိုလ်တွေကိုဘုမြေခြင်းကအလိုရှိရဲ့အဲဒီအကြောင်းအကြောင်းအဲဒီပထမဆုံးအင်္ဂါအကြောင်းအဲဒီမှာသာရဆရာကဘုမြေခြင်းကအလိုရှိပုံကိုရှိကဝတ္ထုတစ်ခုထုတ်တာပါဠိပုဒ်ဒီမှာနေတဲ့ဇမနလူမျိုးနှစ်ဦး အခုဆိုရင်လည်းဒေဝနာဟိလူတွေပါပဲဇာဇာနေဟိလူတွေပါအဲဒီပုဂ္ဂိုလ်နှစ်ဦးကဒီဟိုကျွန်းကကာလဝန်လီမန္တကာလဝန်လီဆိုတော့ငွေနဲ့ငွေနဲ့နဲ့လောက်ထားတဲ့မန္တအဲကာလဝန်လီကာလဝန်လီမန္တမှာနေတဲ့ မဟာနာကမထေရအကြောင်းကြားတယ်မဟာနာကမထေရနေထိုင်ကောင်းတယ်ကျင့်စာတဲ့အကျင့်သီလကောင်းတယ်သီလစင်ကြယ်တယ်ထူးခြားတယ်ဆိုပြီးတော့မခြင်းကြားပါဠိလိုပါဠိလိပုဒ်ကြီးဆိုတာကအခုနေရာလယ်ပိုင်းမှာကြီးပါလိမ့်မယ်ဟိုလည်းဒါဝုဒ္ဓဆိုလို့ရှိရင်ပတ္တနာဆိုတဲ့ကြ ဒီဝေကျွန်းကဆိုတော့အိန္ဒိယအိန္ဒိယတောင်ဘက်အိန္ဒိယမင်းလည်းလဲချားနေပါလေဒီဝေကျွန်းဆိုတော့ဝေးပါတယ်ဘုရင်ကတော့ဘုရားသာသနာထွန်းကားတဲ့အခါလာဆိုတော့ဒီဝေကျွန်းကဒီဝဒီကျွန်းလုံးလဲဘုရားဘာသာဝင်တွေပဲများအိန္ဒိယတွေကလည်းဘုရားဘာသာဝင်တွေအဲဒီတော့ကများလက္ခဏာရှိပါတယ်ဒါတော့ သစင်းသစင်းဆက်ဆက်ပြီးတော့ပြောကြလို့အဲ့ဒီမထေရီသတင်းကိုကြားဘုရုံကတော့သတင်းစာတော့ဘာလို့ဆိုတော့မရှိပါဘူးသတင်းစာတွေဗီဒီယိုတွေဘာတွေရှိရှိတာမဟုတ်ဘူးဘာမှမကြားသေးဘူးသတင်းစာတွေဘာတွေပေါ်လာတာဒီတိုင်းကျောင်းချင်းတယောက်နဲ့တယောက်ဆင့်ပြီးတော့ပြောတဲ့စကားကြားတော့အဲဒီဗြဟ္မဏလူမျိုးဒီလူကလာကြီးမြောက်ပေါ်တယ်ဆိုတော့ဘုရားဘာသာဝင်နေဆိုတာသူတို့ အဲဒါတရားရှိနေတဲ့ပုဂ္ဂိုလ်တွေကအာနဲ့တို့သွားပြီးတော့ခုငယ်ခြင်းနဲ့စိတ်ရှိတယ်ခုငယ်ခြင်းချင်းတိုင်းနေပြီးတကလားသူတို့ရကနေသမောစီထွက်သွားတယောက်ကတော့လမ်းနေမယ်မကြမ်းမှဖြစ်ပြီးတော့ဆုံးအဲတယောက်ကတော့ဆက်သွားတော့ဒီကိုကျွန်းရောက်ပင်လေကိုကြော်ပြီးတော့သွားတာကိုတော့ကသင်္ဘောဆိုတာကလည်း ရွယ်သင်းမောဝါဒီကူကလည်းဆက်ဆက်မရှိသေးပါဘူးဒုထသာမဏိညီရှိတဲ့သရာဒိဋ္ဌမင်းတဲ့ကအဲဒါအဲရှင်းကြပါလိမ့်မယ်ဒီဥချင်းရောက်တဲ့ခါကာလကြာဒီမာနာကမရှိအကြောင်းမေးတော့မာနာကအရောနာဆိုတဲ့ဥစ္စာဒီဥချင်းတောင်ပိုင်းမှာညပိုင်းမှာမဟုတ်အလယ်ပိုင်းမှာလည်းမဟုတ်ဒီဥချင်းတောင်ပိုင်းမှာရှိ အဲဒီမှာသွားအဲဒီမှာဟိုရောက်တဲ့ခါကလာကြတော့မာနာရမတိမြင်ရတော့ယူရစီခိုးပြီးတော့မာနာရမတိလျှောက်ရှင်ဘုရားတို့အမနာမြင်ပါပဲတဲ့ဆိုပြီးတော့ပြောရမြင်တာတော့ဘာလို့အဓိပ္ပာယ်ဖြစ်နေလဲင်တော့မြင်ဆိုရင်လည်းရမ်းမြင်တာတော့မဟုတ်ပါဘူးဗျာ။ကိုယ်ဝါးကြီးမြင်တာကိုဆိုပါတယ်။ သင်များတဲ့သတင်းဟာဒီဝကျုံးကကြောပင်လိုက်ပင်လိုက်ကြောပြီးတော့သဘူရိပသဘူရိတ်ခေါ်တဲ့အိန္ဒိယရဲ့ပါရိလိပုတ်မြို့တော်ကြီးအောင်ကြော်ကြားတယ်သတင်းကြော်ကြားတော့သင်များလာပြီးတော့ဖူးပါတယ်ဆိုပြီးတော့ဒီကြက်ကဒီတော့ဥတိုက်ပြီးကြလားတော့ဆောင်းရလဲလူ ဆိုပြီးတော့နောက်အဒီမထေထာမဲ့သူသံဃာမို့ပြီးတော့တရားထုတာမကြခင်ညာနာဖြစ်သွားတယ်လို့ဆိုပါတယ်အဲဒါဒါသနာကာမောသီလဝန္တနာသီလဝန္တနာသီလရှိတဲ့ပုဂ္ဂိုလ်တို့ဒါသနာကာမောဖူးမြော်ခြင်းကအလိုရှိသည်သီလရှိတဲ့ပုဂ္ဂိုလ်တွေဖူးမြော်ခြင်းကအလိုရှိတာဒီလိုပုဂ္ဂိုလ်ကဟိုတုန်းကလည်းအများကြီးရှိမှာပါပဲအဝေးကြီးကနေပြီးသွားတယ်ဆိုတော့ပို့ပြီးတော့ထင်ရှားလို့ အနည်းတွေလည်းသွားပြီးတော့ဖူးတဲ့ပုဂ္ဂိုလ်တွေဒါတွေကဖူးရခြင်းအလိုရှိတဲ့ပုဂ္ဂိုလ်တွေပါပဲအခုဒီကာလမှာလည်းသတင်းသီလဂုံကျေးဇူးနဲ့သင်္ချာကျော်စောတဲ့ပုဂ္ဂိုလ်တွေွားရောက်ပြီးဒီကလာဖူးကြတာသရာတရားရှိတဲ့ပုဂ္ဂိုလ်တွေပါသရာတရားအားနည်းတဲ့ပုဂ္ဂိုလ်တွေကတော့ဘာမှမဖူးအဲဘုရားတောင်ကသရာတရားအားနည်းတဲ့ပုဂ္ဂိုလ်တွေကတော့ ကိုယ်စိတ်ထဲကဘုရားဆိုတာရှိနေတာပဲဘုရားသာဘူးဘူးမလိုပါဘုရားရှိခိုးမလိုပါဘူးဆိုပြီးတော့အဲဒါတရားကျမ်းနဲတဲ့ပုဂ္ဂိုလ်တွေအဲဒီလိုလုပ်ကြတယ်လို့တရားတရားအားကြီးတဲ့ပုဂ္ဂိုလ်တွေကတော့ဘုရားလည်းပဲသင်ကြားတဲ့ဘုရားတွေညို့ဝဲထူးရှိတဲ့ဘုရားတွေသွားရောက်ပြီးကြတာကဘူးညော်ကြဟိုသွားနိုင်လို့ရှိရင်သွားရောက်ကြ ကြီးပါဆိုရင်သူပြောကြပြီဝိရကပြရတာဒါတရားအားနဲ့ပုဂ္ဂိုလ်ကဝိရကုံအနိဒံမှာသွားတာမဟုတ်ဘူးသူ့ကိုဆိုပြီးတော့သူပါဦးစိတ်ထဲကဒီညိုပြီးတာပဲအဲဒီတဲကအယုံပြုလိုက်ကုသိုလ်ဖြစ်တာပဲဆိုပြီးတော့ကုညောကကျမ်းမြတ်မဆိုင်ဒါတရားညားတာနဲ့နဲတာနဲ့ပွားရတယ် နောက်သရာဒိဋ္ဌနဲ့ဒုဒ္ဒကမိညီပေါ့သရာဒိဋ္ဌနဲ့သရာဒိဋ္ဌနဲ့အမတ်တွေကိုပြောတယ်ညူစရာကောင်းတဲ့မကြီးတွေကဖူးကျင်တယ်အဲမကြီးဖူးရင်ကောင်းမှာမလို့ဆိုတော့နုရတာမျိုးကငါးယူဇနာဝေးရဲ့အရမှရှိတဲ့ မင်္ဂလာကုတ္တဝါဒီစိတ်တမတိမဟာဒိဋ္ဌဒိဋ္ဌမတိအဲ့ဒီမတရားတွေညိုပဲကောင်းပါလေဉာဏ်နာပုဂ္ဂိုလ်ပဲဆိုပြီးတော့ပြောတာနဲ့အဲ့ဒီဟာစစ်ပြီးတွေနဲ့အချွေရံနဲ့မင်းဆိုတာစစ်ပြီးနဲ့သွားတာစစ်ပြီးချွေရံနဲ့တကွငါးယုဇနာရှိတဲ့ရောက်သွားတယ်ခုတော့မှတော့ ဆင်းလို့ဒီမှာပေါ်လေမင်းစည်းဝေရတိထားတော့ထားကလည်းမြင်းရထားရှိမှာပါအဲဒီတော့ဘဝချွေရနေတယ်တကွာငါယူစနာဆိုတာအခုပါဠိကျမ်းကနေထဲမှာရှိတဲ့ယူစနာက33မိုင်တော့ရှိပါတယ်ဥဒေသနာလောက်ထားတဲ့ပုဂ္ဂိုလ်တွေဒီနေရာထဲမှာ ဝေရနဲ့ဒီရနဲ့ဓမိုင်ဝေးတဲ့လေးသုံးပါးဝေးတဲ့စသည်ဖြင့်အဲဒီရတွေလိုက်တိုင်းတာတော့ဘုံမိုင်နဲ့ရှင်းမိုင်နဲ့ကိုးမိုင်နဲ့ဒီလိုဝေးတာတွေတွေ့ရတယ်ရှင်းမိုင်တော့ဆိုတော့ရှင်းမိုင်၅လေးဆိုရင်မိုင်40လောက်ဝေးတဲ့ရပါလေမိုင်40လောက်ဝေးတဲ့ရက်ကိုသွားရခုကာလဆိုရင်တော့ကာလနဲ့ကာလကလည်းကောင်းကားနဲ့ဆိုလို့ရှိရင် တနားကြီးကျော်ကျော်လောက်နဲ့သွားရောက်တော့မှာပါပဲဟိုတုန်းကမိုင်40ဆိုတော့ဒီရထဲနဲ့တော့ရောက်မဲ့လက္ခဏာမဟုတ်ဘူးသူကနေရတော့ဟိုရင်ပြိတ္တတွေနဲ့အများကြီးနဲ့သွားတော့နေရတော့သွားလိမ့်မယ်နဲ့ဒီရထဲဆိုတာကနေရတော့300လောက်သွားပါလိမ့်မယ်မင်းဆိုတော့ဗမာကြီးလည်းသွားမှာမဟုတ်ပါဘူးသွားကြည့်သွားနားလည်းကြည့်နားနေမှာကျောင်းနီးပါရောက်တဲ့ခါကျတော့ စစ်ပြီးတော်တွေနဲ့ပြိတ္တတွေနဲ့ဆိုစူစူတွေကြားအဲဒီဒိဋ္ဌမထေရမင်္ဂလာဝါဒီကုသအဲမင်္ဂလာမင်္ဂလာကုတဒိဋ္ဌမထေရမင်္ဂလာကုတဒိဋ္ဌမထေရစူစူတွေကြားတော့တတိယနေကိုမဲတယ်ဟေးဘာလာနေတော့နေစူရပါလားနဲ့တော့သရဒိဋ္ဌမင်းဗျာရှင်ဗျာဖုန်းမလာတာတဲ့ ရှင်ရဘူးမြော်ခြင်းလို့ညိုခြင်းလို့လာပါကြတဲ့ဆိုတော့ဒီကြီးအသက်တော်ကြီးဟန်တူပါပြီ။음ငါဒီရွယ်ကြမှာမင်းကိုယ်ပဲကြီးညိုတဲ့ညာဆိုမထေကြီးလုံနေရလို့ရှိရင်အဲမင်းရဲ့ဒီညပါမထေကြီးလုံနေရလို့ရှိရင်ရောင်းမိစားလို့ဆိုတာမင်းကြီးရည်ပြင်လို့ရှိရင်သွားရပြီးတော့နေရာမကြပါဘူးဆိုပြီးတော့ မထေရကြီးကမင်းလာမဲ့အချိန်မှာနေနေသဆင်နေရနေနေရဌာနပေါ့နေနေရဌာနသစ်ပင်သစ်ပင်အောင်မှာလည်းဒူပါလေသူကအဲဒီမှာကရင်ဘောကဆင်းပြီးပါနေကြီးမှာထိုင်ထိုင်ပြီးတော့ကိုရင်မင်းညလည်းပေါ့နေကြီးမှာအကြောင်းလေးရှင်းနေတယ်လည်းနဲ့ဒါလေးကမင်းကလာတဲ့အခါကျတော့ အဲဒီမထေကြီးဇမာတော့ဆိုဒီဒီမထေကြီးပါပဲဆိုတော့ဒီကြီးမှာအကြောင်းလေးတွေရှင်းလာနေတော့သူကမယုံကြည်ဘူးပေါ့ဒီမထေကြီးဆိုလို့ရှိရင်ညာနာကောင်းတယ်ညာနာဆိုလို့ရှိရင်အတ္တကုက္ကုသပါရကုက္ကုသဆိုတာရှင်းရတယ်ဟာတကုက္ကုသဆိုတာလက်မငြိမ်တာတော့ပါရကုက္ကုသခြေမငြိမ်တာညာလက်ရှိတွေပါရဲ့ အကြောင်းထူးရှိမှသာလဲသူရှားပြပြင်းချင်းအကြောင်းတူးမရှိပဲနဲ့ကစားတဲ့နေရာချင်းဒီလိုအကြောင်းလေးချစ်နေတယ်ဆိုတော့အာဟာရကုဝဇ္ဇလက်မငြိမ်တာပါပဲလက်ဆော့တယ်ခေါ်မှာမလို့တော့အဲဒါရှိနေတော့ဟုတ်ပါဘူးဆိုပြီးတော့ကတော့တော့မကတော့ဘူးအဲမင်းကသူကြည်ရမ်းသွားစိတ်ပြက်ပြီးတော့ညွတ်ပြက်ပြီးတော့ညံသွားမထေကြီးကလည်းအဲဒီလိုကြံတော့အောင်လို့လုပ်တာပဲသူစီခန္ဓာလာနေလို့ဟော သူဒီကရကနာလာနေလို့ရှိရင်မင်းလာတယ်ဆိုတော့တာမပုဂ္ဂိုလ်လာတာနဲ့တော့မတူဘူးဒါဝန်တော့လင်းမှသူကအဲအားရမှသူကမင်းမလာအောင်လို့လုပ်တာနောက်ပြန်သွားတဲ့ခါကျတော့တတိယရှောက်ရအရှင်ဘုရားသရာတရားနဲ့ပြည်စုံတဲ့မင်းပဲသရာတရားတရားကိုရှင်ပြဘယ်နဲ့လုပ်လိုက်တာတော့လို့ဆိုတော့ဒီသာရှိပါဘုရားငါဒီမင်းကြီးညောငါလုံးနဲ့တောင်းငါငါတတ်နိုင်ပါလေ ငါတာဝန်ရှိပါသည်ဆိုပြီးတော့ဒီလိုပဲပြောထားတယ်နောက်ဒီနေ့ကျတော့ညာနာမထေရဆိုတော့သူတတန်းကုန်တဲ့အခါပရိနိဗ္ဗာန်ဆန္ဒပရိနိဗ္ဗာန်ဆန္ဒလေးကျတော့သူရဲ့ကြီးတွေမှားထားတယ်အဲသူသူပင်ညိုဝေးရအလောင်းစဉ်ပြင်ဖို့ရပြတ်တာလုပ်တဲ့အခါကာလကျတော့ ဂရင်တစ်ခုအပူလည်းလှုပ်ထားရမယ်ဂရင်တစ်ခုအပူလည်းလှုပ်ထားရမယ်ဟောတော့ဂရင်ညာဆောင်တော်မှာတင်ထားတဲ့လက္ခဏာရှိပါတယ်ခေါင်းတွေပါတယ်တို့ကမရပါဘူးဒီမှာဒီမှာလည်းခေါင်းတွေတော့ဟိုမှာလည်းခေါင်းလို့ဆိုတဲ့ဒါလည်းလည်းရှိပုံမပေါ်ဘူးဒီဟိုမှာအခုလည်းထိလည်းပဲသိမကြီးသိမကြီးဒီသာကောင်းနေသိရှိတာမဟုတ်ဘူးအဲဒါတကယ်တကူအပူအပူလည်းလောက်ထားရမယ် ဆိုပြီးတော့မာမာပြီးတော့ပြိဋိဘံဆန်းသွားအဲယတလို့ပင်ညိုရယတလို့ယတဘောမှာစဉ်းနှလုံးနှလုံးပေါ်မှာတော့အဲဒီမင်္ဂလာဗုဒ္ဓဣဒာမထေရီအလောင်းတော်ကိုတင်ပြီးတော့ထားသူဟာဒိဋ္ဌာပြုတော့သူပြတာကောင်းမင်တက်ပြီးတော့သရဒိဋ္ဌမင်း ရှိရာရသွားပါစေလို့ဒီပြတ်တာဟာဒါရိတမင်းဖူးမြော်တဲ့အခါကာလကျမှနေရင်တော့ကြပါစေဆိုပြီးတော့သူအဋ္ဌံပြုသွားတယ်အဋ္ဌံပြုသွားတဲ့အဲဒီနှလုံးတော်တင်ပြီးတဲ့အခါကျက်တာရေကောင်းနေတဲ့သွားခေါင်းဝင်တဲ့သွားပြီးတော့ ြည်ကြီးလေးသွားနေတာဒူပါရဲ့ဒူစာကြီးကနေတရင်နဲ့ဒီရောက်လာဟိုကအရရအနေနဲ့ကနေလမ်းကလျှောက်ပြီးတော့ပူဇော်ကြကြောကြနန္ဒကြီးကဘူးလို့လေညာတော့ဘာလို့လဲနန္ဒကြီးသွားလို့ရှိရင်တော့တရင်တော်ရောက်မှာမဟုတ်သူအရင်ရောက်နေမှာအခုကတော့တရင်တွေကလည်းတယောက်တယောက်ကတယောက်ဆက်ပြီးတော့ပြောကြတာနဲ့တရင်တွေကလည်းပြန့်နှံ့ပြီးတော့ကြားတာကြားတာတော့အလုံးလူတွေ သူသူညဉ့်ညဉ့်နဲ့ဖူးညကြကြောကြတာလေအဲ့ဒါတွေကြားတွေ့ကြားတော့မင်းကမေ့ပြီဘာလို့လဲကွာညဆူညာနေဘာကိစ္စဘာကြောင့်ရှိလို့တော့မင်္ဂလာဘုဒ္ဓဒိဋ္ဌမထေပြိဋိဘာသာရောအဲ့ဒါကိုဖူးညကြောကြတယ်ဆိုတော့မင်းကမယုံဘူးတော့ဟုတ်မှာမဟုတ်ပါဘူးလို့ငါတရားငါတရားတော့ဖူးလာ လက်မမရေမဲနဲ့ဘယ်ကရဟန္တာဟုတ်မလဲတော့မယုံဘူးနောက်တော့ဟောယတနဲ့ကောင်းငယ်နေပြီကြွလာနေပြီဆိုတော့မှလည်းသူထွက်ပြီးတော့ဖူးညော်တော့တယ်ဆိုတော့အဲဒီမှာလောဘဘာသာရဟိုအခုအခုလည်းသူနေရလောဘဘာသာရနေရာရှိပါတယ်တိုင်းနေတိုင်းဟုတ်တယ်ရှိတော့ကြောက်တယ်နေလောဘဘာသာရခုနဆင်းအထက်ဆုံးဆင်းမှာ ရှိနေတဲ့မဟာပြက်ကမထေကြီးဆိုတာကလည်းဝီနည်းတွေညာနေရဝီနည်းတွေကိုဟောကြားနေတဲ့အချိန်စူးစူးကံကြတော့ဗာရမေလို့ပြောတော့ဟောမင်္ဂလာမင်္ဂလာကုသဒိဋ္ဌမထေပြိဋိမာဇာလို့ပေါင်းငါကြွလာလို့လူတွေအများကြီးခုမြော်ကြောကြတယ်ဆိုတော့အဲဒီမထေကြီးရတယ်သူကညာနာမထေကိုอืมဘုံကြီးတဲ့ မထေမိပြီးတော့သူလည်းပူဇော်ခံအောင်မှဖြစ်မှာပဲဆိုနေတာသူသူလည်းသူတကိုးနဲ့ကြတယ်ဒီသက်သာဟောတက်ပြီးတော့အားလာနေတဲ့ညောင်ဆောင်ပေါ်မှာလည်းရောက်ပြီးတော့နေရင်ပြိနေပါဆံသွားတယ်အစားတွေမှာအလောင်းတော်ကတခုတည်းကူတော့အလောင်းတော်နှစ်ခုပြည့်သွားတာပေါ့အဲဒါမင်းကသူ့ရောက်တော့တဲ့ခါကျမှမင်းအနီးပါရှင်းပြမောက်သူကောင်းတယ်ပြီးတော့ကြားတယ် အဲဒီမှာရိုးရိုးလေးပူဇော်ကြတော့ပြီးတော့မင်းညိုမင်းညိုပြီးတော့ဓာတော်များကိုစီရီတည်ပြီးတော့ဌာပနာတယ်လို့ဆိုပါတယ်အဲဓာတော်ဆိုတာလည်းအယူတွေပါပဲသမာဓိမာရဓာတော်ဆိုရင်အလုံးလုံးလေးတွေအောင်ဝင်တယ်ဒါတော့မဟုတ်ပါဘူးဘုရားဓာတော်ကတော့ဟုတ်တယ်အလုံးလေးတွေပဲငယ်စားလည်းရှိအလားစားလည်းရှိအကြီးစားလည်းရှိလုံးမျိုးရှိတယ် ယဟနာတတော်တွေကတော့အယိုးတွေပါပဲအဲဒီတော့ဘုဇောကြောတဲ့အကြောင်းအဲဒီမှာသာသနာကာမောမင်းနဲ့ပြညာပါလေတရားတရားနဲ့ပြည်စုံတော့ငါးယူဇနာခီးသွားပြီးတော့ပူဇော်တယ်ဖူးမြော်တယ်ဆိုတာသာသနာကာမောဖူးမြော်ခြင်းကအလိုရှိပြီးဟောတိကြီးဒါကသတင်းပီလာနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တွေ ဆူမျောလိုတဲ့စိတ်ရှိရင်ဒီမျိုးဝိုင်းထုနဲ့ပြည့်စုံတဲ့ဒီတော်တို့တရားတို့ဖူးမျောလို့သွားရောက်ပြီးတကလားဖူးမျောကြတော့လို့စိတ်ရှိရင်အဲတော့တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲမျိုးမျိုးသမီးနှုတ်ဦးနဲ့ရွေးချယ်ရင်မျိုးသမီးတွေကတော့ပို့ပြီးတော့အခွင့်ခွင့်ပါလို့ရှိရင်သွားရတာလည်းသွားလို့ရသွားပြီးတကလားဖူးမျောတတ်အဲတော့တရားတရားနဲ့ပြည့်စုံရင် အကြောင်းတစ်ခုပဲနောက်ပါဒမန်ရောင်းတရားကိုဟောတုံနာခြင်းကအိစ္ဆရိလို့ရှိတယ်လို့အကြောင်းကလည်းရှိပါသေးတယ်နောက်တစ်ခါကျမှပြောအောင်မိကမစ္စေကဝန်တို့ချင်းလည်းกินတယ်ဒါကလည်းအကြောင်းတစ်ခုနောက်လည်းကျမှပြောရမယ်အခု ဥပုသရေမိလာဆောက်တည်တဲ့ပုဂ္ဂိုလ်တွေကသရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲသရတရားနဲ့ပြည့်စုံလို့အိမ်ရင်ဆောက်တည်နေတဲ့ဖြစ်တာပဲဒါပဲမဲ့လို့ဒီနေ့ပြရတဲ့ဆရာသမားကြီးကကြောင်းသွားပြီးတော့ဆောက်တည်မယ်ဆိုတာသရတရားနဲ့အကောင်းတဲ့ပုဂ္ဂိုလ်တွေအဲသရတရားအားနည်းလို့ရှိရင်တော့သွားနိုင်ရတဲ့ပေါ်ဝေရလည်းမခရင်မယ်လို့ ဒီစားရပါမတော့အောင်ကိုယ့်အကိုစောက်တည်လိုက်ပြီးတာပဲဆိုကိုယ့်အကိုစောက်တည်လိုက်တယ်ပြီးတာပဲဒီလားအားဟုတ်ဒီလည်းပြီးပါတယ်အဲဒါညာသင်္ကာရများထာမသွားပဲနဲ့ဒီလိုစောက်တည်ပြီးတော့နေလာလည်းဖြစ်ပါတယ်အဲတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားတရားကောင်းတဲ့ပုဂ္ဂိုလ်တွေကတော့ခွင့်တာလို့ရှိရင်အခွင့်မတာလို့ရှိရင်လည်းမသွားနိုင်ဘူးပေါ့လေဘာဝေယဒါတို့ဘာလို့ဆင်းရဲမရှိဘူးဆိုရင်လည်းမသွားနိုင်ဘူးဟောနေမကောင်းတဲ့လားပြည့်နေမသွားနိုင်ဘူး အကြောင်းညွှန်မှသွားအကြောင်းညွှန်ရတဲ့နဲ့သွားသွားနေလို့တဲ့နဲ့မသွားဘဲနဲ့ကိုယ်နေရာတွေကိုပဲဘိုးရင်းတရားဆောက်တည်ပါတော့မယ်ဆိုလို့ရှိရင်တော့ဗလာတရားရှိသူမျိုးကတော့မပြည့်စုံတော့ဟိုကဒီမှာလာပြီးတော့ဒီသာဆောက်တည်ခြင်းသုံးရတဲ့ပုဂ္ဂိုလ်တွေကဗလာတရားအားကောင်းတဲ့ပုဂ္ဂိုလ်တွေပဲတဲ့ဒီဗလာတရားအရင်ခံပြီးတော့ရှိရလဲတရားထုတ်ချက်ဒီကူလည်းပဲရာပြီးသားကျေတဲ့ညာထူးတွေ